1382ခုတကူလသံ73ရက်9ရက်4လ2009ခုနှစ်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီး မဟာမြိုင်တန်ခပူဇော်ပွဲတွင်ဟောကြားတော်မူသောတရားတော်တို့လည်းမနေတာဘူးရပြောရအောင်မှာပါဟင်ဟင်တို့လာကြတာဒီက ဘယ်လိုနာကြမှာလားကြားယူနေမလားဟုတ်လားနာရနဲ့ကြားတာပေါ့ကွဲရလားဘယ်လိုကွဲတော့ဟင်နာရနာခံပါဗျာဟင်နာရနာခံပါဗျာရှင်ရင်အိမ်နဲ့ကောင်းမနဲ့ကိုနဲ့ညာဖြစ်ထားတော့ငါကိုမခံရင်ပေါ့ပြောထားတော့ခံရင်ကနာသားမလားဘူးလားနာပါလားနာလား အခက်ကြီးသလားမကြည့်ဘူးလားကြည့်ပါဦးအဲ့ဒါမြင်တိုင်းမြင်နေပဲနေလို့သူ့တန်ကြားလိုက်ဘယ်လိုနေလို့ခက်ကြီးသလားမကြည့်ဘူးလားဟုတ်ပါဘူးအခုတော့အဲ့လောက်နားရလားအဲ့လောက်နားမလားအပြင်ထွက်ပြောင်းမဲ့ဟာတွေပါဗျာဟင်အပြင်ထွက်ပြောင်းမဲ့ဟာတွေပါဗျာနာမဲ့ဟာတွေဟုတ်ပေါ့ကြားယုံနေပြီးမှာပါဟင်ဟင်ဘယ်မှာရောက်ရောက်ဘယ်တန်ဃာများကချင်းရောက်ချင်းရောက် ချင်းလောက်တာတွေမှများကိုယ်ဘဝကောင်းစားဖို့နော်သံတရာသွားတဲ့အခါကောင်းစားဖို့ဗုဒ္ဓဘာသာကဒီဘဝကောင်းစားဖို့သံတရာကောင်းစားဖို့ ਨੇ မပြီးဘူးဟင်ဒုက္ခပတ်လည်းကနေကျွတ်ထွက်မဲ့နိဗ္ဗာန်ဆိုတဲ့ဝိဉ္ဇဉ်ထွက်နိုင်ဖို့ဒီကြည့်သွားမှာနော်ဘဝကောင်းစားဖို့တန်တရာကောင်းစားဖို့ ਨੇ မပြီးနဲ့ဟုတ်ကလားအဲ့တော့တို့အခုဒီမှာကျတော့ဒါနအခိကတာပြောမှာပေါ့လေဒါနနဲ့ပြီးလိုက် သူတို့ကနှစ်ဆုံးပဲဖဏတ်တရားတို့ခရီးသွားတဲ့အခါဘယ်တစ်ဖက်ညာတစ်ဖက်ရှိသလိုဒါနနဲ့ပီလာပြီးအဲ့ဒါဘယ်တစ်ဖက်ညာတစ်ဖက်ဟုတ်နော်မှန်ပါပါဟင်တို့ဘယ်တစ်ဖက်ညာတစ်ဖက်တို့ဘာတို့ဒါနပြုရင်ပီလာဖောက်ပြရပီလာဖောက်ပြီးရင်ဒါနပါရတို့တော်များတော့ဘာတို့ဥပုနေဆိုရင်ဒါနဖန်ရင်တို့ပြီးကြပါဟုတ်နော်ပီလာဖောက်ပြီးတော့ဒါနပါရသည်ဟင်ဟင်ဒါနပြုမယ်ဆိုရင်ဒါနကံပြုရင်ပီလာကံပါရသည် သူကနှစ်တွဲတွဲနော်ဒီနှစ်ခုမှတွဲအဲ့ဒါဖဏတရားမဟုတ်လားဗျအဲ့ဒီတော့ဖဏတရားမှာဒါနကဟိုပြီးသိမ်ကိုတာဝန်ယူတယ်သီလကဘဝကိုတာဝန်ယူတယ်ဒါနကဘောကကိုတာဝန်ယူတယ်သီလကဘဝကိုတာဝန်ယူတယ်ဟုတ်နော်ဘဝတာရှင်းဖို့မတာရှင်းဖို့ဘဝဆင်မြင်ဖို့မမြင်ဖို့သီလကတာဝန်ယူတာဟင်အဲ့တော့သီလတော့ယူထားတယ်တို့ဒါနမပါရင်တော့ ဖို့သက်ရှိဆင်းရဲသားဖြစ်သွားမှာပဲမှန်ပါပါနော်ဟုတ်လားဟဲ့မှန်ပါပါဟင်နော်ခဏတစ်ဖက်ကြမ်းနေမနော်ဟုတ်လားဟင်ဟင်အဲဒါနတွေတော့ပြုပါတယ်သို့တော့သီလမပါဘူးဒါနကံရောက်တတိအိမ်မှာတတိသားသမီးတော့ဖြစ်နေတယ်တစ်ခက်တွင်းမှာသိရမနော်တမန်ပါဟင်သိခြင်းလားဒါကြီးသိခြင်းပါဘူးတတိသားသမီးတော့သွားဖြစ်မဲဒါနကံရောက်သီလမပါတဲ့အတွက်ဟောတစ်ခက်တွင်းမှာသိရမှာပြအဲ့ဒါကြောင့် သိခြင်းလားသိမသိခြင်းနှစ်ခုယူပါမနော်ဘယ်တော့ဒါနနဲ့သီလအဲ့ဒါကံကံကံဟုတ်ကလားဗျအဲ့ဒီယူတဲ့နေရာကြတော့လေတဲ့တို့ရှင်သိဗျရိုးရိုးဒါနနဲ့ပါရမီဒါနလည်းမျိုးရိုးရိုးဒါနတော့မိတ်ဆွေမိတ်ဆွေချင်းပေးတာကနာမျိုးတို့ဟုတ်ကလားဗျအချင်းချင်းပေးတာကနာတို့ကိုဘာတော့မယူခလာလူတာတဏှာလေးတို့ဒါကတော့ရိုးရိုးဒါနပဲဟင်ရှုမှတ်ခင်ခင်မှုမပါရင်ပါရမီမပါဘူးနော် နော်ဒီရှုမှတ်ဆင်ခြင်မှုပါမတို့ဒါနနဲ့ပါရမီဟုတ်လားပါရမီဆိုတာပါဠိလိုပြောတာပေါ့ဗျာဗမာလိုတော့မြင့်မြတ်တာပေါ့ဟင်ဒါနကိုပြီးပြီးမြင့်မြတ်တဲ့နေရာရောက်ဖို့ရာအတွက်ရှုမှတ်ဆင်ခြင်မှုပါရသည်တို့ဘာတို့ဒါတွေဘာတွေဒီနာကဟာတွေမှာပါပဲတခြားဟာရှိမှာဟုတ်ပါဘူးတို့လေတွေလောက်ကြတယ်မဟုတ်ဘူးလားလေတွေလောက်တော့မျိုးမထားဘူးလားမျိုးထားတော့ဒီတိုင်းထားသလားရွက်မော်တွေဒိုက်သေးရောဒီအဖြစ်တွေကိုပယ်သလားမပယ်ဘူးလား ငွတ်ငွတ်တိုက်ပြီးရောဖြစ်မှာထားရင်မျိုးတော်များသေးကြဘာလို့ထားတော့ဟင်ဟင်တပါးတည်းကိုရောမော်တည်းနဲ့သူခေါ်နှစ်တင်းအိတ်ကြီးလားထားမလားဟင်ဘာဖြစ်လို့လုံးလဲအချင်းနေမို့ဟုတ်ကလားဟင်ဟင်ဟုတ်ကလားဗျဟင်ဟိုရွက်မော်တို့တိုက်ပယောတို့အဖြစ်တို့အဲ့ဒါတွေမပေါအောင်ပဲလို့လုပ်တော့ပြားပြလိုက်တာဟင်ပြားပြလိုက်တာအဲပြားပြလိုက်တာတခါတခါပြလိုက်တာ ရမော်တွေတိုက်ပြောတွေဖြစ်နေဒီမှာလည်းပဲပြုတဲ့ဒါနမှာဟိုတို့ရွာတွေကမဟုတ်တဲ့စိတ်မပါအောင်တတိနဲ့ကြည့်ရမနောဒါမှငင်းရတဲ့စိတ်ပါရမီကိုတွားမယ်ဟုတ်ကလားရိုးရိုးဒါနနဲ့မပြီးပါရမီဒါနဖြစ်ပါစေသာသနာနဲ့ကြုံတုံပြောတာဗျဟင်ရိုးရိုးဒါနကတော့ဘယ်ရှင်ဖြစ်ဖြစ်ကျူရပါတရားလွယ်ပါတယ်ဟင်ကိုယ်လည်းထဲကရှိတဲ့ပစ္စည်းသူများပေးလိုက်ခံလိုက်လို့သူများဝန်တာသွားရင်ပြီးတာဗျ ရိုးရိုးဒါနကတော့လေပါရမီဒါနကတော့ဒါနမီပြီးကိုယ့်အတွက်အငတ်ကြံပြရမယ်ဟင်ဘဝမြင်မြရမယ်ဘောကမြင်မြရမယ်ဟုတ်ကလားဗျာအဲဘဝမြင်မြဘောကမြင်မြလို့သိချမ်းသာကိုချမ်းသာရှိမှကိုသွားခြင်းနဲ့ထွက်ရလမ်းကိုသွားနိုင်ပြီဆင်းရဲသူထွက်ရလမ်းသွားဖို့ခဲရင်ပြီဟုတ်ကလားဗျအဲတော့ဒါနနဲ့ပါရမီတွဲရမှာနော်ဟင်တွဲဟောတွဲရလားဘူး မင်းမထင်ပါဘူးညာဟင်ဟင်ဟင်လူတဲ့အချိန်မှာငါလူတဲ့မပါရဘူးဒါဆိုဒိဋ္ဌိအဖြစ်ပါနေပြီနော်ဟင်နော်ပါမနော်ဘယ်ကိုရောကြီးလူမယ်ဆိုကိုရောကြီးဟိုချင်းယူတယ်ဆိုတာနဲ့လူလာတာနဲ့အတူတူပဲကွတဏှာဝါမနော်ဟင်တိုက်တရားမပါနိုင်ဘူးလားတိုက်တရားဒီပါမယ်ပြောမပြီးတိုက်တရားဒီပါမှာ ဟုတ်ကလားဗျငါလူတဲ့ပစ္စည်းကဘယ်လိုဘယ်လိုလေးဆိုရင်ဟောတဏှာပါမနောဒိဋ္ဌိနဲ့တဏှာဟမ်အဲ့တော့ရွက်မော်ဒီတိုက်ပြော်ဒီအချင်းကြီးအဲ့ဒါမပေါအောင်မှတ်ရမှာလားဟမ်အဲ့လူကဘယ်နဲ့တော့ဖြေကောဖြေပြာကောပြာရလားလူတဲ့ခါသူမောင်ကတို့တော့ကြည်တာတော့ဟိုလူပြီးလူတာတွေ့တာဟင်တူတူကိုတူနဲ့ဟုတ်ကလားဟင်ဟင်ပြီးတော့ပုပ်ကိုဆွဲတာများတယ် ကိုကိုသူတို့လာလိုက်ကြတာဒီလမ်းမှာလမ်းတွေးသမျှတန်တာကိုဘာလို့ကိုဆောင်တိုက်ပြီးတော့ဒုစီကြီးလာလို့လားဟုတ်တယ်ဟင်တန်လာလူတာလားပုဂ္ဂိုလ်လူတာလားဟိုပုဂ္ဂိုလ်တော်ရဲ့တော့ဘယ်လောက်ကျင့်တာကွာပုဂ္ဂိုလ်တော်ကြီးဆိုရင်တော့ဘယ်လူနဲ့လို့မှားလာတာမဟုတ်ဘူးလားဟင်ပါရေရဟင်မပြောချင်လို့ဒါနေတာပါအကုန်ပြီလေခင်ဗျားတို့ဟင်ဟုတ်တယ်နော်ဟင်ဟင်ဟုတ်ပါလေဗျာခင်ဗျားတို့ပုဂ္ဂိုလ်ဆွဲနဲ့လာတာ ငါတွေ့သမျှတန်ခါကြတော့ပဲနဲ့တို့ကိုယ်ဆောင်တိုက်ထားခဲ့ဟင်ဟုတ်တယ်လေဟင်ကြောင်းလာတာပေါ့ကိုယ်ဆောင်မတိုက်ကြောင်းလာတာနေမှာပေါ့ဗျာဟင်ဟင်တို့ကတန်ခါကိုမြင်တတ်ဖို့တော်တော်လူတယ်ဉာဏ်ပါမတန်ခါမြင်တာတို့ဘုရားရှင်ကပါတော့ပဲသူ့လိုပြောတာပါတော့ဓမ္မပတ္တိတောမပတ္တိတရားမြင်တာငါမြင်တယ်ဝတ္တလိတို့ဟောခဲ့တာလေဟင် ဘုရားဆိုတာလည်းဟိုဓမ္မရဲဝင်တာဟုတ်တယ်ဒီလိုပဲတန်ခါဆိုတာလည်းဟိုဓမ္မပတ္တိတောမပတ္တိတွေပါတာပဲကိုကိုတိုင်းညံတွေ့တဲ့ပုဂ္ဂိုလ်သာတန်ခါမြင်နိုင်တယ်ညံမတွေ့တဲ့ရိုးရိုးမျက်စိကတော့ပုဂ္ဂိုလ်ပဲတွေ့မှာပဲပုဂ္ဂိုလ်မှာကြည့်တဲ့ပုဂ္ဂိုလ်ကအထင်ကြီးချင်းသိချင်းကြည့်နိုင်တယ်ကြည့်နိုင်ဘူးလားမှန်ပါဟင်အခုလာတဲ့ကဟိုအထင်ကြီးလို့လားသိလို့လားကြီးလို့ပါဗျာဒါကြီးလို့လာတာတင်ဟင်ဟုတ်နော်ဒါဘယ်လိုဗျာ ကြီးလို့လာတာဟုတ်ပါကြီးလို့လာတာဒီကဟောတာဒီအကုန်လုံးဟုတ်တယ်လေဟင်ကြီးလို့လာတာဒီပါပြတာဟင်ဟင်တို့လောကီဥပမာပေးကြပါလို့ဒုနာမှာတော့ဟိုမှာဟိုဒေါက်တာကြီးရှိတော့ဒေါက်တာကြီးထည့်ပြီးတော့ရမ်းလေးအောင်မယ်ဒေါက်တာပန်းခွေအောင်နဲ့ရောက်နော်ဒေါက်တာကတယောက်နော်ပန်းခွေအောင်ကတယောက်မရောက်ပန်းခွေအောင်ဆိုတာကသူ့မိသူ့ခါကမွေးထားတဲ့ပုဂ္ဂိုလ်ဟုတ်နော် ဟုတ်နော်သူမိသူဘာကဗမာဖြစ်ရင်ဗမာသွေးပေါ့ငုံဗမာမျိုးရိုးဗီဇအတိုင်းသွားမှာပေါ့ဟုတ်နော်သူ့နောက်ကပါတဲ့ပင်ကိုဗီဇအတိုင်းသွားမှာပေါ့ဒါကပုဂ္ဂိုလ်နော်ဒေါက်တာသွားကပါရမီကမွေးထားတာသူ့မိမွေးတာမဟုတ်ဘူးဟုတ်နော်တူလာနူလာဒေါက်တာတန်ထွေးအောင်ကဟင်ဟောကြည့်ဟင်ဒေါက်တာနဲ့တန်ထွေးအောင်တူလာနူလာဗျဟင် ။အမဝလည်းတူလေ။အဲကဲဒါမဲခွေတာမဲခွေတာဟိုကနှုတ်လေဒီကနှုတ်လေ။အာကြည့်ပါဦးတော့။ဟင်။ဟေးဟေးမျိုးပေါ့တို့ဘာနဲ့ပြောပါဆိုတော့စိတ်နဲ့ပြောပါဆိုကြ။အဲဟိုရဲဘုံဘုံဘူးကြည့်နော်။မောင်ဘူးကသူမိဘကမွေးတာရဲဘော်ကစစ်သားစစ်ကမွေးချတာစစ်သားမောင်ဘူးကမိဘကမွေးတဲ့လူသားရောက်ဟုတ်နော်ဘုရားရောက်လာနေတယ် တရားသေးပါဗျာဟင်ကဲဟုတ်ကလားကဲဒုက္ခမီမဲခွဲတာမဲခွဲတာရတိရောက်ပြောတာကပြောနှစ်ယောက်ပြောတာကပြောတာကနာတော့ဟင်ဟင်ဟင်ခိုးတယောက်ကိုမြင်မှမမြင်နိုင်ဘူးခုနကဒေါက်တာဆိုတာရဲ့စစ်သားဆိုတာရဲ့ပါရမီကမွေးတာကိုမြင်နေသေးတယ်ဒီဟိုလက်ရှိပုဂ္ဂိုလ်ကခဏတော့မြင်မှာပေါ့ဟုတ်နော်အဲ့တော့ တစ်ယောက်လားနှစ်ယောက်လားကိုခဏတို့ကိုယ်တိုင်တရားကိုမြင်အောင်ကြည့်ပြီးတော့မှညာမျက်စိနဲ့ကြည့်ပါအဲ့ဒီခါကျတစ်ယောက်ခေနှစ်ယောက်ခေပြီးလိမ့်မယ်ဟင်အခုဒီတိုင်းကြည့်ရင်တော့တစ်ယောက်ခေတွေ့မှာပေါ့ဗျာညာမျက်စိနဲ့တွေ့မှတန်ခါတွေ့မှာမဟုတ်ဘူးလားမှန်ပါဗျာဟင်ဟင်ညာမျက်စိနဲ့မှသုပ္ပတိပါဏကိုကိုယ်တိုင်သုပ္ပတိပါဏဖြစ်မှာဟိုသုပ္ပတိပါဏတော့မြင်ညာညာညင်းမှာတော့မြင်နိုင်တာဒီရိုးရိုးမျက်စိကတော့ခံမှန်းကြည့်လေကြည့်ပြီးတော့အထင်ကြီးချင်းသေးချင်းနဲ့ပုံကိုကြည့်သွားမှာဟုတ်ကလားဗျာမှန်ပါဗျာဟင် ဟုတ်နော်နှစ်ဦးသဘောပေါက်လားဟင်တော့ဒါနဲ့တန်ထွေးအောင်ဟုတ်ကလားသမုရေဘောမောင်ပုအတူတူပဲဟင်ဟင်ရေဘောမောင်ပုမောင်ပုကလူသားကမွေးထားတာရေဘောဆိုတာစစ်သားကမွေးထားတာနှစ်ယောက်ဟုတ်နော်ဟင်အဲ့တော့ဟိုတို့ဘာတော့မောင်ပုလူတိုင်းသိရဲဘော်သိဖို့ကြတော့သူဟိုတို့ဘာလို့စိတ်ပညာကျွမ်းကျင်သူမှသိမှာနော်ဟင်ဒီကကြုံမှာသူကလည်းဟိုစစ်တိုက်တဲ့အချိန်မှာအဲ့ဒီသူ့ရဲ့ဟိုရဲဘော်ရဲ့အဖွမ်းပတ်တိကထွက်မှာဟုတ်ကွ အဲ့ခါကျမှသိမှာနော်ဟုတ်ကလားဗျအေးအဲ့ဒီပုဂ္ဂိုလ်ကိုခမားတို့အာယုံပြုလို့ရှိရင်ရွက်ပေါ်တိုက်ပြောဖြင့်ကင်းမကင်းလူတဲ့ဟိုဘာလို့ဟိုမာနိုင်နေရဟိုပုံကျင်နေတဲ့ကိုလိုကြီးတကားပိတ်ကျင်နေတဲ့ကိုလိုကြီးဒီလောက်ပိတ်ကျင်ရင်တော့တော်တော်လေးတော့နဲ့ဒါနဲ့လာတာနေဘူးဟုတ်တယ်ဒါနဲ့လာတာမဟုတ်ဘူးလားဘုဟုတ်ပါလေဒါနဲ့လာတာဟေးခမကြီးနဲ့ဒီလောက်ဆိုရင်တော့ဒီလောက်ကြီးနဲ့ အေးခမကြီးနဲ့လာတာဗျာသူဟင်အဲ့ဒါဆိုရွက်မော်တိုက်တရောဖြစ်မကင်းနိုင်ဘူးတန်ကဂုံကိုမြင်မှရွက်မော်တိုက်တရောဖြစ်ကင်းနိုင်အဲ့တန်ကဂုံကိုမြင်ဖို့ကိုတို့မှညာမျက်စိမရှိသေးရင်လှူးနေတဲ့အချိန်မှာရှုမှတ်မှုတတိခုနကဟိုရပ်ပြီးပါပြပြီးပါဟုတ်ကလားဗျာဟင်ရှုမှတ်မှုတတိကိုလှူးနေတဲ့အချိန်မှာငါစီစိတ်မရောက်အောင်ပြည်စည်းစီစိတ်မရောက်ပုဂ္ဂိုလ်စီစိတ်မရောက်အောင် ဟုတ်ကလားဟိဒီလိုဆိုရင်စေရနာမျိုးတက်တက်ကလေးမဖြစ်နိုင်ဘူးလားဟိဟင်မျိုးမျိုးလေးတိုင်းတပီးဆိုရင်တပီးသားလေးတော့ရအမပေါ့တခွဲဆိုတခွဲသားလေးတော့ရအပေါ်မှာပေါ့ဟုတ်ကလားဗျကိုရှိတဲ့စေရနာမျိုးဝိသံတိုင်းတော့မှာပေါ့မှန်ပြီနော်မှန်ပါဗျဟုတ်ကလားဗျဟင်အဲဒီလိုဖြစ်ဖို့ဆိုတာကအဲ့ဒီလူကိုရှုမှတ်မှုနဲ့ငါဝတ္ထုပုဂ္ဂိုလ်ဒီသုံးခုလောက်မော်တိုင်လျောအဖြစ်ကိုတတိနဲ့သိပြီးပြာပြီး လှူနိုင်ရင်ဒါနနဲ့ပါရမီတွဲမိတယ်ဒီတိုင်းကြီးလူလို့ကတော့ဒါနတော့ဖြစ်နိုင်တယ်ပါရမီမဖြစ်နိုင်ဘူးမှန်ပါဗျာဟင်ဟုတ်ကလားအဲဒါနသာလှူ၍ခုနကရှုမှတ်မှုမပါလို့ရှိရင်တို့စာလို့တော့ပါပေါ့ဗျာအဲရိုးရိုးဒါနပေါ့ဝိသုဒ္ဓိဒါနနဲ့ရိုးရိုးဒါနခွဲရတာဟုတ်လားဟုတ်ကလားဗျာတို့မဟုတ်ရိုးရိုးဒါနမှာကရိုးရိုးဒါနဝိသုဒ္ဓိဒါနကျတော့ပါရမီဒါနနော်ရိုးရိုးဒါနနဲ့ပါရမီဒါနနှစ်မျိုးခွဲမှာနော် အဲ့တော့တို့ရိုးရိုးသူများလူနေကြအတိုင်းလူတဲ့တို့ဖရာသားတော်သမီးတော်ဖြစ်ဖြစ်ရတော့လူလူသားတိုင်းလူကြပါဗျာလူတာကဟိုတို့လူမမဟုတ်ပါဘူးခွေးမကြီးလဲအဲဘာတော့ဟိုခြုံတို့ဒီခြုံတို့ရသမျှအံတိသားကြည့်တာဒါနပါပဲဗျာလူမမဟုတ်ပါဘူးဒါနကလူတိုင်းဖြစ်တယ်ဟင်အဲခွေးမကြီးကသူ့မိသားသူ့စီရနာနဲ့ခုနပြောလို့မကြွေးဘူးလားဟိုခြုံတို့ဒီခြုံတို့ပုဂ္ဂလာရသမျှလေးဟန်လာဟင်ကြသားသမီးတွေအံကြွေးဒီလိုမဟုတ်ဘူးလားဗျာဒါနကလူတိုင်းဖြစ်ပါတယ် ပါရမီဖြစ်ဖို့တော်တော်ခဲရင်ပါတယ်ဟုတ်လားဒါဒီမပြောတာမဟုတ်ဘူးတသက်လုံးလုံးဘယ်မှာလှူလှူဒါနနဲ့ပါရမီကိုတွဲပြီးလှူပေးကြသမ်းပါလှူရပါမလားခဲဝခဲရင်လားဟင်တတိလေးရှုမှနေတဲ့အချိန်တတိလေးပါနေရင်ငါဘက်လည်းသိမရောက်တော့ဘူးလေ ဟင်ဒီစီဘက်ကစိတ်ရောက်အောင်မလားအလူကဘက်ကစိတ်ရောက်အောင်မလားအဲအဲ့ဒါဆိုရဲမော်တိုက်ပြီးရောဖြင့်ကင်းသွားတာဗျာအဲ့ဒါဒါနာလဲဝိတုံကိဖြစ်ပါတဗျာဟုတ်ကလားဗျာပြီးတော့ဒါနာကနေပါရမီဆိုတဲ့မြင့်မြတ်တဲ့အဆင့်ကိုလည်းတက်နိုင်ပါဗျာဟုတ်ကလားဗျာမှန်ပါဗျာအဲ့တော့တို့ပြုရိုးပြုစဉ်တိုင်းပေးမယ်ကမ်းမယ်ခုရှိတာလေးဝေမယ်နှမယ်ဒါနာဖြစ်ပါအဲ့ဒါကခင်ဗျားတို့ပါတော့ ဒီကုသိုလ်လေးကာရှင်လေးရဲ့စေရနာထဲနှုတ်တိုင်းတက်တန်းအတိုးဆုံးတိုင်းလူဖြစ်လူနတ်ဖြစ်နတ်တဘဝလာရမှာနော်ပြီးပြန်ဒါနပြန်ပြုပါမှာနော်ဟင်ဒါနဟိုသူကတခါတည်းနဲ့တတိကိုမီမဟုတ်ဘူးလားဟင်ဟင်သူကဒီဒါနတခုဖြစ်တယ်ကြာဒါကစေတနာခရင်ထက်တယ်လို့ဟိုတို့အဆင်းမြင်တာဟုတ်လား စေတနာတန်ရှင်းရင်တန်ရှင်းတယ်လို့သူကဟိုတန်တန်ရှင်းရှင်းခံစားရတာဟုတ်လားဟုတ်ကလားအဲတော့လူသွားဖြစ်ရင်လဲလူလာဖြစ်ရင်လဲလူတဘဝနဲ့ပြီးပြီနောက်ထပ်အညွတ်မတက်ဘူးပါရမီမပါတဲ့အတွက်ဟုတ်နော်ဟုတ်နော်ဟင်နတ်ပြည်သွားလဲနတ်ပြည်သွားပြီးခံစားပြီးရင်ပြန်ခဲ့သူဘာရှိဘူးအဲ့ဒါတို့တို့တော်နဲ့ပြောရင်တော့လေသမားဖြစ်မနော်ဟင်လေလို့ဘူးလားဟုတ်တယ်ဗျဟဲ့လို့သား ဟောမိုးကြတော့ဘာလို့တော့ထွန်းနဲ့ပြီးပြီထွန်းအောင်နဲ့ပါဖိုက်တယ်ပြောတယ်ပြီးပြီထောင်းကြတော့ဘာလို့တော့ဟင်ရိတ်လိုက်ပြီးပြီးပြီအဲ့ဒါသမားတွေရလာတယ်ဘာလို့တော့ဟင်ကြောက်စားတယ်ဟင်ကြောက်စားအဲတနွေလုံးတော်နေဘာတို့ဒါနလည်းစားလိုက်အာရှိပြီးတင်တဲ့အလှူလည်းစားလိုက်က သူ့လူတော်ကဘလောက်လူတာကွာငါဘလောက်ကူမဖြစ်မှာလဲပေါ့မှာလက်စားလိုက်ပါသေးလားဒီဒေတာမှာလက်စားလိုက်မရှိဘူးလားမရှိပါတယ်ဗျာဘယ်လိုတော့ဘာတော့ဟိုသူ့ကူကကြီးသရင်ဟန်ကြီးရသည်ငါလူတော်ကဘလောက်ကူပါလားဟင်ဟင်ဟုတ်ကလားဗျာဟင်တခါတော့အလူဆိုအလူမင်္ဂလာဆုံးမင်္ဂလာဆောင်ကိုရတဲ့ဆဝဆန်လေးအဲစပါးလေးကရောင်းချပြီးအဲ့ဒီလေပို့ရတာ ဟင်လူဝိသားနဲ့မျိုးသားတော့ခြာနိုင်မှကြံတာဗျဟင်အပူများရှိလားဟင်လူဝိသားနဲ့မျိုးသားတော့ခြာနိုင်မှကြံမှာခင်ဗျားတို့မှန်ပါဗျအဲတော့အဲတပေါင်းတကူပွဲတွေလိုက်လိုက်ကြပေါ့ဗျာတကူတွေကဟင်တကောတာတကူလာပြီးကြောက်ကသွန်လာစမ်းကြတော့ဟောမူးပြမြော်ရလေတော့မနော်မူးပြမြော်လာတယ်ဟင် ကသုံးကသုံးမမရောက်သေးဘူးဟိုမိုးမျောနေပြီမဟုတ်လားဟုတ်ကလားမိုးမျောနေပြီအဲဒီကသာပြီးတခါဒီနေ့လေရသာပြီးထင်းတယ်ကျိုးရသာပြီးပိန်လိမ့်မရသာပြီးရလာတယ်ရောင်းချတယ်အဲတခါသားကြကောင်းကြနဲ့အဲကုံတခါပြန်နေမနော်ဟုတ်ပါတယ်ဗျာဟင်ဟင်အခုလေသမားတွေဘယ်နှခါလေပြီးပြီတော့လေပေါင်းများလားဗျာဟင်လေပေါင်းများလားဗျာဟုတ်ကလားဗျာဘဝတွေဘဝတွေကိုတို့လေသမားဘဝနဲ့လေလာကြတာဘယ်လောက်များခဲ့ပြီတော့ ဟင်ဟင်အဲ့ဒါအဲအဝတ်အဖိုးတို့ဘာတို့ကြတော့အရင်မိဘတွေကသူတို့ကိုယ်တိုင်လုပ်ပါတာလေလေကောကြံနေတဲ့ထုံတုံးနဲ့ပွန့်ကြံနေတဲ့ထဘွားနဲ့တိုးကြံနွားနဲ့အိုနဲ့သူတို့လည်းအိုတော့သေးဟောအမွေလေးနဲ့လုပ်ကြအဲလိုနဲ့ဆက်ဆက်လုပ်တာထုံတုံးတာကုန်တယ်ဟင်ဟုတ်ပါတယ်ဗျာဟိုလေဗလားလေတော့မဟုတ်လားဟင်ရာမဖြစ်သေးဘူး ဗျာလေနဲ့ပြီးမယ်ခင်ဗျားတို့ရာမရောက်ဘူးဟင်တကယ်လို့ရှုမှတ်မှုနဲ့သွားတဲ့ပုဂ္ဂိုလ်ကဒီကုသိုလ်ကကျူးပြီးတဲ့ဘဝသားအဲ့ဒီရှုမှတ်မှုမျိုးစီကမနေဘူးသာသနာနဲ့တွေ့လိုက်လို့ရှိရင်ကြင့်ကျင်တဲ့စေရနာတွေအာထုတ်ခြင်းတဲ့စေရနာတွေဟောလာလိမ့်မယ်ဒီမှာလာပြီးကျုပ်ဒီဟာဟောသွားကြည့်သူတွေ့လိမ့်မယ်လေဒီကုသိုလ်ကအဲ့ဒီခါကျသူသွားကြင့်မယ်ပြုမယ်ကျင့်လို့ပြုလို့ဝိပဿနာညာဆင်းဆင်းရောက်သွားတာနဲ့ တို့ဗျာများများမဟုတ်ပါဘူးဟိုထိတာလည်းသိတာလည်းငါမရှိဘူးဆိုတာလေးတခုသိတာနဲ့ပြီးရင်အဲ့ဒါအာယုံပြုဒူလာသောတာပန်မှာနော်ဒူလာသောတာပန်ခေါ်တယ်ပြီးရင်ဟိုနားသိမဲ့မပါနာရာနဲ့သိတာလေးတခုဒါပါကြည့်ဟုတ်ကလားဟင်ဟင်မောသိမဲ့မပါမောရာလေးနဲ့သိတာလေးဒါမြင်အောင်ကြည့်ဒါဝိပဿနာဒါလောက်တော့တတ်နိုင်လေဟင်ပြီးတော့သေကဏ္ဍသေကဏ္ဍဒီမှာတဲ့သေကဏ္ဍတွေပါအောင်ပါပါ ဟင်ဒီကဝေရောဒီကနီရောဟုတ်လားဟင်ဟုတ်ပါလားဟိုဟိုသင်္ကန်းသင်္ကန်းပေါက်ပြီးနေရာယူထားတာရောနောက်ဆုံးလေးကျွန်တော်တို့တန်းနေထားရောဒီမှာပါမှာပါပဲဒီပြီးသုံးချက်ကိုကျွတ်တို့ကြော်ရမနော်ကိုခန္ဓာကိုယ်ကိုဝေဒနာဟိုတို့ပါတော့ဟိုအိပ်ရတဲ့လက်လျောင်းနေတဲ့အချိန်မှာဝေဒနာသည် နောက်ကိုမဆုတ်ဘူးရှေ့ကြီးတဲ့တိုးတိုးနေတယ်လို့သိတဲ့ပုဂ္ဂိုလ်ကငါပြရတော့မယ်ဆိုသိတာတမန်ပါသူများမေးဖို့မလိုဘူးဟုတ်ပါတယ်နော်ဒီအများရန်ဒီလိုဝေဒနာကတိုးတာနေတာမဆုတ်တော့ဘူးသိရတော့မယ်လို့သူ့ကိုယ်သူသိတဲ့အချိန်ဟာကြောက်စိတ်ဝင်မလို့ဒီကသိချင်မသွားဘူးဒါနံပါတ်တိပြီဘယ်သူလွတ်တယ်လို့ရပြီမလွတ်ပါဘူးလွတ်ခုနော်မလွတ်ပါဘူးဟင်ဒီဒီဒီကြောမှနော်မလွတ်ခုနော်ဟင် အဲ့ဒီဒီကိုကြော်ဖို့ရအတွက်ကိုလေ့ကျင့်ပြီးကြလားဒီမှာအမေဘယ်တော့မှကျင့်မှာပါလိမ့်တာခုမှမကျင့်သေးဘူးဟင်ဟင်ဟင်ဘယ်တော့မှကျင့်မှာပါလိမ့်တာဟင်ဟင်သူတို့ဘာလို့လေသမားတွေပဲတဲ့သူပါလို့သူလဲဟင်ဟင်ဟင်အဲဒီကတရားမှာကြောက်မှာဒါဘယ်သူမျိုးမဆိုဘုရားကတာရတဲ့အတွက်ကြောက်မှာပဲဘဝကိုတာရသူမှမနဲ့နှမျောမှာပဲနှမျောတဲ့ပုဂ္ဂိုလ်မှမနဲ့ကြောက်မှာပဲဒါခင်ဗျားတို့ဝင်မှာပဲ ဒါမဝင်ဘူးပဲချောင်းသိရမှမှန်သိငါမိသားစုနဲ့ခွဲရတော့မယ်ဒုတိယပြီဝင်မမဝင်နိုင်ဘူးလားတာရောဒီကြီးလုံးလုံးမှဟုတ်ကလားဒီတို့များသမီးသားခေါ်ပြီးတော့ကြုံခံထားတာလေအဲ့ဒီနှစ်ကြုံချားကရတဲ့သားသမီးဘယ်လောက်ထိတာရောဒီကြီးမချင်းတော့တူကြုံကိုကြုံကြုံထားတာတွေထင်တယ်ဟင်ဟင်အဲ့ဒီနှစ်ကြုံချားကထွက်လာတဲ့ဘယင်သခင်လေးတွေကြဘယ်လိုနေမချင်းတော့ဟင် ဟင်ဒီမှာအဲ့တော့ငါပိနာစုနဲ့ခွဲရတော့မယ်ဆိုရင်ဟင်အေးတာပဲလို့ဘယ်သူပြောမလို့ဘယ်လိုပြောမှာလဲဟုတ်ကလားနာမဘသူဘသူကတော့တော်လို့တို့သိချပါတယ်ဘယ်ဟာလေးကရိုးလုံးလို့သိချဘူးကြောင်းမှာဟင်ဟင်ဘသူဘသူတွေတော့ငါသိချပါတယ်ဘသူလေးကတော့မိမာလုံးလို့နဲ့တယောက်တော့ခင်ဗျားတို့ကွက်ပါဟင်အကုန်လုံးမကွက်တော့ခင်ဗျားတို့တယောက်တော့ကွက်ပါလားကွက်နိုင်ဘူးလား ဟုတ်ကလားဟင်ဟင်ခွဲမှာကဟင်ငါမိသားစုနဲ့ခွဲရတော့မယ်တို့မို့လို့စီးပွားချမ်းရဆိုလဲငါအိမ်နဲ့ခွဲရတော့မယ်ငါပြည်စီနဲ့ခွဲရတော့မယ်ကိုပိုင်နဲ့လွတ်ထင်တဲ့ပြည်စီလေသူများမထူထားနဲ့ကိုကိုကြီးတောင်ထားခဲ့ရမှာဟင်ကိုကိုကြီးရောယူသွားလို့ရတော့လားမရပါဘူးသူများထားပိုက်ပါဘူးကိုကိုကြီးတောင်ထားခဲ့ရမှာဗျာတို့တော့ငါပိုင်နဲ့ထင်တော့ အဲ့ဒီဘောကိုသွားပြီးတော့ဖြစ်တတ်တယ်ဟင်ဟုတ်ကလားဗျာဖြစ်တတ်တယ်ဒါလူတိုင်းဖြစ်တတ်တာနော်တို့ဒီဟာတွေတော့ဒီလိုဖြစ်မှန်ထင်မဟုတ်ဘူးလေ့ကျင့်ပြီးလားမဟုတ်ဘူးလားမြင်ရတယ်ပါဗျာမြင်ရတယ်ဟုတ်ကလားဗျာသူကလေ့ကျင့်ပြီးလားလားလို့ဗျာဟင်ဟင်ဒီတွေ့မှာဗျာငါမိသားစုနဲ့ခွဲရတော့မယ်ငါပြည်စီနဲ့ခွဲရတော့မယ်ရှိမှာပါသာသွေသာနာမကြုံမလို့ပြိတ္တာနော် စာလိုကိစ္စပမာလိုတစီပေါ့ဗျာမှန်ပါဗျာသမီးဆွဲသမီးနာပစ္စည်းဆွဲပစ္စည်းနာဆွဲရမှာလားညှိပြောဘူးဥပါဒံအတိုင်းအဲ့ဒီမှာဘဝလာဖြစ်မယ်အဲ့တော့ကိုပြုတ်ထားတာလေးတွေကဒါနကလူဖြစ်မယ်ဟာနတ်ဖြစ်မယ်ဟာဟုတ်နော်မှန်ပါဗျာကိုကမဟုတ်တဲ့ဟိုဒီကံမိကိုနဲ့မဆိုင်တဲ့သားသွားဆွဲသမီးသွားဆွဲလို့သူ့စီသွားပြီးပြိတ္တာဘဝရောက်ရင်ကိုလုံတာကိုမစားရပဲဖြစ်သွားမလို့မှန်ပါဗျာဟင် ကိုပြုမဲ့ဒါနနေရာကိုရောက်နိုင်သေးတော့မရောက်နိုင်ဘူးဟုတ်ကလားဗျကိုလို့သာကိုမသားရပဲဖြစ်သွားမနော်ဟင်ဟုတ်ပါလားဟင်ဟင်ဆွဲရပါတော့ပါဦးဗျဟုတ်ပါလားဗျဟင်ဒီကနေ့ဒုတိယပြီးကြအဲ့ဒါဟင်ဒီပြီးတော့ဟိုဘာလို့ဟိုမြင်တိုင်းမြင်တိုင်းဒါငါသားလေးငါသမီးလေးငါပစ္စည်းလေးဟုတ်ကလားဗျကြားတိုင်းကြားတိုင်းဒီတိုင်းဆိုတော့ပြီးကနိုင်နိုင်လာမြင်မြင်လားဟင် အားကျဲကျဲလားထူထူလားဟင်အဲ့တော့ဘယ်နဲ့တော့ခုံနိုင်မှာမလားဟင်ဟဲမခုံနိုင်ဘယ်နဲ့လို့မလို့ပြဟင်ဒါမို့ဟိုဒီတိုင်းပဲဟိုဟွာလားဟိုအညှိခံမှာပဲလားဟဲ့မခံနိုင်ဘူးလဲပြောသေးကြမခုံနိုင်ဘူးလဲပြောသေးကြဘယ်လိုလုပ်မှာတော့ကြဟင်မခုံနိုင်ဘူးမခံနိုင်ဘူးနဲ့ဟင် ဟင်ဘိုးဒီခွာတွေကအာယူထားတော့အာယူထားတော့အာယူထားကြတော့ဟင်ဒါဒုတိယသိတယ်နော်တတိယပြီးကသေကံနီးမှာဟိုတို့ခန္ဓာထဲရှိတဲ့ဓာတ်ဓာတ်ချင်းတိုက်ကြရမှာဘူးဥမာမဲ့ဟိုမိသားစုဓာတ်ဘက်ကအာအာကြီးပြီးတော့သွားမိုးသွားရင်သူကဟိုပုတ်တာတို့ဘာတို့နဲ့တေးရမှာလေအမလေးပါလေးနဲ့ပြည်သူစုနဲ့ ဟိုလေတို့မီးတို့ဘက်ကနိုင်လို့ရှိရင်သူကဟိုပူလာကြီးလောင်လာကြီးနဲ့သွားမှာနော်ဟုတ်နော်သူတို့နှစ်ခုသေအောင်အဲ့ဒီချိန်မှာသေကန်လေးမှာတစ်ခုကဟိုတစ်ဖက်ကနေပြီးတော့တစ်ဖက်ကိုသေအောင်တတ်ယူရမှာဒီပြန်ပြီးတော့တက်နေတဲ့ဓာအားကိုလေတစ်ဖက်ကိုနိုင်ယူသေအောင်တတ်ရမယ်ဆိုတော့ဈာလူမခံနိုင်ဘူးနော်အခုချိန်ကြိုက်တယ်လို့မဟုတ်ဘူးသေကန်ကြီးခံရမယ်ဝေဒနာအဲ့ဒါကိုကြော်နိုင်ရမှာဒါတတိယသိကြော်နိုင်မှာမလား အောင်မကြောနိုင်ပါဗျာဘာနဲ့များကြောမှာပါလိမ့်ကြာဟင်ဟင်တို့ဟိုကျလာဖရာသွားတယ်တော့ငါအဲ့ဒီကလူနောက်တခါပြောတာတို့ပြောရအောင်မယ်မိုးကိုဆရာတော်ဖရာကြီးကဆက်ဝိုင်းနဲ့ကြတာကိုဟေးအတိတ်ကငါပါအပြစ်သူဘာငါပဲလို့ပြစ်သူဘာငါဟိုအကြောင်းခံလိုက်တော့အနာကပဲနေနဲ့ထွက်လို့မရဘူးလဲနေတာလေခုနလဲသမားချင်းဟင် အဲလေဓမ္မလဲနေတာတဲ့အဲ့ဒါအခုကသူအဲ့တုန်းကယသိဘဝပေါ်ဗျဟွာကြောင့်ဖိုင်အဲ့ဒီမှာဘုရားပွားတယ်ဆရာလေးကျွန်တော်ထောက်ပေါက်တွေ့ခဲ့တယ်ဘေးကတွေ့ရုံဆိုသူကဟိုတန်ကြီးမှာတန်ချက်ကလေးနဲ့အပေါက်ကလေးနဲ့ထားတာဆရာလေးတဲ့အဲ့ဒီအပေါက်ကထွက်ရင်ဘာရနိုင်လဲအခုကဘယ်ဘယ်တော့ဆုံးမှာတော့ဘာကလည်းတော့ဘာကလည်းတော့ထွက်ပါဗျာ ကျလကဖရာကဟိုတို့တော်တော်အဲ့လိုပြောတယ်ဗျာဟင်သူပရိသတ်သမုပ္ပါကလဲထားတာထိုးလို့တရားမရှိပဲနဲ့လဲနေတာကြီးဘူးအဲ့ဒါသူကဟိုထွက်တဲ့နီးရှိတယ်တဲ့အိမ်ပန်စေပေါ့တော့မှာပေါက်ရှိတယ်တဲ့အဲ့ဒီကထွက်မားတဲ့အဲ့ဒီကနေတိုင်လျှော့ချမားတဲ့ဟင်အခုကစီးသုံးစီးပဲလို့တော့လျှော့ချမှာပဲလားဘယ်လိုထုတ်မှာတော့ဗျဟင်ဟင်ဟိုဘယ်လိုကြီးများလုပ်မှာပါလိမ့်ညာအောင်မထွက်အောင်လုပ်မှာတဲ့ အဲ့တော့တို့အရေးကြီးတာကတို့လူကြီးတယ်လို့သိကြည့်ရမနော်ပင်းကြံပင်းကြံဒါလူတိုင်းပြောနေတာပင်းကြံဆိုပါဠိအခုပြောင်းတာပြောတာဟိုလူရုပ်ခန္ဓာကတော့စက္ကန့်နဲ့အမျှကူးပြောင်းနေတယ်ဟင်စက္ကန့်နဲ့အမျှကူးပြောင်းနေတယ်တို့ငွေကင်းစားက10နှစ်ကြာမှသူ့ရုပ်ကပေါ်တယ်10နှစ်လောက်ကူးပြောင်းမှလူငယ်ပုံပေါ်တယ် ဒုတိယဆက်တမြောက်က20ကြမှာကလာသားကလာသမီးပုံပေါ်တယ်အဲ့လိုသူကခင်နှစ်ကြမှာရုပ်ပုံပေါ်တယ်အဲဆက်က20နှုံးနဲ့အဲ့လိုတွားနေရတယ်ရုပ်ပဲခတိ6ထုံနဲ့တွားနေရတယ်သူ့မှာကံကြောင့်ဖြစ်တဲ့ရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်ပြီးတော့ဒီဥရုကပြင်ပေးတဲ့ရုပ်ပြီးတော့တို့အမေတို့ဂျိုးဒီကနေတို့စားတဲ့အာဟာရကနေထောက်ပံ့ပေးတဲ့ရုပ်အဲ့ဒါနဲ့ကြီးထွားနေတယ်ဒါကရုပ်စာရုပ်စာနော်စိတ်စာကတတိနော် ပတိအသာမကျွေးရင်စိတ်ပဲတော့မှမပြောင်းဘူးငငယ်ရကောဟိုကြိုက်ထားတွေ့မလို့ခြင်းဘူးလားအခုကောဟင်မပြောင်းသိညာမသိညာမစိတ်သိညာမကြသေးဘူးကြာစိတ်သိညာကြပါလားစိတ်မပြောင်းနေပါဘူးကြာငယ်တုန်းကလည်းကြိုက်ထားတွေ့လူကျင်တာပဲခုလည်းလူကျင်တာပဲအခုပိုးတောင်လောပါကြီးသေးငါမီဖို့ငါဖို့နဲ့အများကြီးကြအရင်တော့ငယ်ငယ်တုန်းကမှတယောက်ကလေးမျိုးတော့ကတယောက်မရှိဘူး ဟင်ကြီးမပူကြီးမဟုတ်လားဟုတ်ကလားဗျဟင်ဟင်မကြိုက်တာတွေ့ငငယ်တို့ကလည်းမခံနိုင်ဘူးအခုလည်းမခံနိုင်ဘူးကြောင်းမလားသိတူကြောင်းပါဗျာကြောင်းနေဘူးလားစိတ်သိညာကြပါလားဟင်ရုပ်သိညာကတော့တနည်းတစ်ချိန်ကြပါပဲလေတို့စိတ်သိညာမကြသေးဘူးဗျဘာဖြစ်လို့တော့စိတ်ဘာလို့မကြီးသတော့စိတ်သာဖြစ်တဲ့တတိကိုမကျွေးလို့တတိကျွေးမှ စိတ်ကကြီးတာဗျ မှန်ပါဗျာဟင်ဟင်တတိကျွေးမှစိတ်ကကြီးမှာဗျာမှန်ပါဗျာဟင်မှန်ပါဗျာအဲတတိမကျွေးလို့ရင်စိတ်သာမကြီးဘူးစိတ်မကြီးလို့ရင်စိတ်ပြီးလုံးမှုအင်အားမရှိရင်ခုန်နိုင်ဘူးနော်ဒီစီခုန်နိုင်မှာမလားဟင်စိတ်ပြီးလုံးမှုအားကြီးမှစိတ်အားဟိုခုနတတိအားကျွေးလို့စိတ်ကြီးထွားပြီဆိုတော့မှဒီဘောကနေကြော်နိုင်တာဒီသုံးချက်ကြော်မှာကြော်နိုင်မှာမလား အဲ့ဒါကြိုးရမှာကြိုးစားမှာပါအေးကြိုးစားအောင်ပေါ့ကွာဖြည်းဖြည်းပေါ့ကွာဒါဟင်သိပြီတော့30မိမလုတ်ချင်းတာမှာဟင်ဟင်တော့ဖြည်းဖြည်းပေါ့တော့ဟင်ဟင်တို့ရန်ကုန်ပြောပြောရင်တော့မရှိလို့လုတ်စားတာဖြည်းဖြည်းပေါ့ကွာဟင်ဟင်ဖြည်းဖြည်းပေါ့ကွာနော်ဟင်ဟင်ပေတို့ကလာဖြည်းဖြည်းပေမင်းကြီးကမဆောင်ဘူးနော် မတော်မှုပြတို့ကသာဖြေးတာဗျအချိန်နဲ့အရွယ်ကအများရန်ပြိုင်ပြေးနေတာဟင်အချိန်နဲ့အရွယ်ကစက္ကန့်နဲ့သူငင်းချိန်ပြေးနေတာဟိုအချိန်သွားတော့အရွယ်ကလိုက်နေတယ်တို့ကသာကြမ်းနေတာကြမ်းနေတာဘယ်သူတို့စိတ်နော်ရုပ်ကတော့ပါတန်းသွားနေတာထင်တယ်ဟိဟင်ရုပ်ကတော့ခုနကအချိန်နဲ့အရွယ်အရွယ်ဆိုတာရုပ်ရုပ်ကဆိုင်တာထင်တယ်အချိန်နဲ့အရွယ်ကမြင်းကြိုင်ဘယ်တော့မှနာဘူးဘယ်တော့မှနာဘူးအများအားရုပ်ပြောင်းနေတယ်နော် သို့တော့ခုတို့ကျမ်းနေတာစိတ်ဆွဲကကြံရတာနော်ဘာဖြစ်လို့တော့စိတ်သာမကြွေးလို့စိတ်အာမကောင်းလို့ဟုတ်ကလားဟိဟုတ်ကဲ့ပါဒီစိတ်အာမကောင်းလို့ခုနကပြီးသုံးချက်ကိုမကြော်နိုင်ရင်ဘယ်နဲ့တော့ကိုလို့စာကိုစားပါမလားစားပါဘူးဟင်ကိုလို့စာကိုစားကြင်သလားမစားကြင်ဘူးလားစားကြင်ပါဗျာသူပြောလို့ပါဗျာဟင်ကိုကိုပြုတဲ့ကာသုကံနေရာသွား အဲဒီမှာဒုက္ကုဏသီအာအာကြီးတဲ့အတိုင်းဟိုတတိပါသွားရင်ဒါနနဲ့ပါရမီမတွဲမိဘူးလားဟိတွဲမိလို့ခုနကငါနဲ့တို့နားပြီးမဲ့မသာနာရာလေးနဲ့ပိတာလေးဒါလေးနှစ်ခုသာမှတ်ပြီးသွားခွဲ့သိရတော့မယ်ဆိုတဲ့အတူဝင်ဦးမလားဟိငါမိသားစုနဲ့ခွဲရတော့မယ်ဝင်ဦးမလားဟိမနော်နော်ပြီးတော့ဝေဒနာလည်းဒီတတိနဲ့ကြော်ပြီးဟွာရင်မကြော်နိုင်ဘူးလားဗျာဒီသုံးချက်ကြော်နိုင်တယ်ဟုတ်ကလားဗျာ ဟင်တို့ဒီလိုရှုမှတ်မှုနဲ့အာကောင်းလို့ဝိပဿနာဉာဏ်အဖြစ်ဖြစ်အောင်ပြီးတဲ့နောက်ဟုတ်ကလားအနည်းဆုံးငါဆိုတဲ့ဟာကိုအတွင်းမှာဝင်ခွင့်မရအောင်တွေးပြောင်းသွားပြီဆိုလို့ရှိရင်ယာသမားဖြစ်ပြီနော်တို့သာလို့တော့သောတာပန်ဖြစ်ရင်တန်ဘောဓိပရာယနောဆိုတာဟုတ်ကဲ့သူကဆက်မဲ့ကူတာသွားတော့တာလေယာယာသွားပြီလေနိဗ္ဗာန်အတွက်သူကယာပြီးပြီးပြီးဟုတ်နော်ဟင်သောတာပန်ကအောက်ကိုဘယ်တော့မှဆင်းတော့ဘူးအထက်ကိုပဲသူကသွားတော့မှာဟုတ် သူကနိဗ္ဗာန်အတွက်ကိုယာထားပြီးပြီအဲ့ဒါမှယာသမားခုသူကဒီကဘာလို့လေသမားတွေလားယာသမားတွေလားလေသမားတွေပါလေသမားတွေပါဟုတ်ကလားဟင်ဟင်ဘယ်လိုလဲဗျာဘယ်လိုလဲဗျာလေသမားကများပါတယ်ဘယ်လိုလေတဲ့နေခြင်းလားယာတဲ့နေခြင်းလားဟိုဟိုရတဲ့နေချင်းဘသူသွားပြောအောင်ပါတော့ကော်ဖီသွားတရားအောင်ပါလားရတဲ့နေချင်းနာမတူလားကြောင့် ဟင်ဟင်ဟင်ခုနပြောတဲ့ဟိုစိတ်ကလေးအစာကျွေးရင်ကြားတယ်မရောက်နိုင်ဘူးလားစိတ်ကိုစာကျွေးစိတ်ကြီးထွားရင်သူ့ဟာသူຢာတဲ့ပေါ့မှာပေါ့အဲတို့ဆောက်ဖို့လိုသေးလားဟုတ်ကလားဗျာအေးတို့ဒီကနေ့နှုတ်ခုံးဆက်ပြောတာပါဗျာလူတတ်အောင်လို့ပါဒီမှာရင်မဟုတ်ဘူးနော်ဘယ်တော့လူလူဟင်တို့မာစီတို့ကဝင်ခဲ့တာဟုတ်ပဲ မဟာသီယဟိုသူ့စီသွားပြီးကာရဝပြန်မှုကာရဝပြုတော့ပြောတယ်ယောဂီတို့ကျွတ်ထုတ်ပေးလိုက်တဲ့တရားလေးတွေကြောင်းပေါက်ထွက်ထားခဲ့ကြပါကြောင်းပေါက်ထွက်ထားခဲ့ကြပါဟင်ဟင်အခုတို့ပြောတာတွေလည်းမေ့ကြလိုက်တော့ဒါဒီမိခဏတွေးလို့တော့ကြုံလို့ပြောတာဟင်မေ့တော့ပါဘူးဗျာဟင်မေ့တော့ပါဘူးနာမလားကိုချင်းအင်းကညာဖြစ်ထားတဲ့ကောင်မပြောတဲ့အပေါက်ကူ တက်တလုံးဒီကံတနာတယ်လို့နာနိုင်မမလားဥပမလားဗျာတို့ပြောတို့ကဲကဲနာကြသူသာသာသာသာ